ဆရာတော်ဘုရားကြီးကြွလာပါပြီခင်ဗျာအာလုံးလက်ဥချကြပါဩဝါဒကထာမပေးမီပထမရှိဥစွာပိဋကအာလုံးကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးအားဩဝါဒဩကာသဖြင့်ကတော့ကြရံဖြစ်ပါလေခင်ဗျာကတော့ပြီးတဲ့နောက်၅ပါးဒီလကို ဆက်ပြီးတောင်းရံဖြစ်ပါလေ။ဒါတော်ကိုရှင်ဓမ္မရဇကဟောကြားလာခဲ့တာဟာယနေ့အထိဆယ်ညရှိသွားပြီ။တရားနာပရိသတ်တွေလည်းပဲရိုရိုသေးသေးနဲ့လိုလိုချင်းချင်းနဲ့လာရောက်ပြီးတော့နာကြားကြတာတွေဟာဖြင့်ဓမ္မတာဝန်တာစရာကောင်းပါတယ်။ ဘုန်းကြီးတို့သာသနာ့ရိပ်သာမှာဓမ္မဂတိကတွေတရားဟောကောင်းတွေအများကြီးဟောပြောမှုပါတယ်ယခုလိုပြိဿတွေယခုလောက်များများစားစားအဲစီစီကားကားနဲ့တရားပွဲကတော့ဖြင့်အခုအချိန်မဲ့အတွေ့ရတာပါပဲရှိကဆိုလို့ရှိရင်ဒီလောက်များများတွေမတွေ့ကြရဘူး ယခုဟောပြောတဲ့တရားတော်တွေဟာလည်းပဲဓမ္မတာရေးကြည့်တဲ့တရားတွေပါပဲပထမအစဖွင့်ပွဲနေ့တုန်းကသဘာဝတိမိန်ကောအဖြစ်နဲ့ဘုန်းကြီးကပြောကြားခဲ့ပါတယ်ဘုရားသာသနာဝင်ပုဂ္ဂိုလ်တွေဟာတရားအကြောင်းတရားအကြောင်းသံဃာအကြောင်းသိတင်သိလိုက်တယ်လို့ပြောခဲ့ပါတယ်အဲဒီတုန်းက ရောက်ကြတဲ့ပုဂ္ဂိုလ်တွေတော့မှတ်မိကောင်းမှတ်မိပါလိမ့်မယ်ကိုယ်မှာရှိနေတဲ့အဖို့ရံယရနာတွေဟာဒီဝိနိမအဖို့တန်တယ်ဆိုတာသိထားဖို့လိုတဲ့အကြောင်းဘုန်းကြီးပြောခဲ့တယ်ဥပမာအဖြစ်နဲ့ပြောခဲ့ကိုယ်မှာရှိနေတဲ့ရွှေငွေစင်ကြောက်စားရှိတဲ့ဖို့ရံယရနာတွေကိုဖို့တာမှမသိရင်မယုံမသေးနဲ့ထားနိုင်မယ် ယုံမသေးထားလို့ရှိရင်ပျောက်ပြက်ပြီးတော့သွားနိုင်ပါတယ်အဖို့ဓမ္မပြီးပြီးတော့နေတဲ့ပုဂ္ဂိုလ်ကယိုသေးသေးသိမ့်ဆက်ပြီးတော့ထားမယ်သိမ့်ဆက်ပြီးတော့ထားတဲ့အတွက်မပြောင်းမပြတ်နိုင်ဘူးအသုံးကျလို့ရောင်းလိုက်မယ်ဆိုလို့ရှိရင်လည်းပဲအဲဒီယရနာရဲ့တံပိုးတွေအပြည့်စုံရနိုင်တယ်ဘာကြောင့်လို့ဘာကြောင့်လို့ဆိုလို့ရှိရင် ဒီယရနာရဲ့တန်ဖိုးကိုမိမိကနားလည်ထားလို့ပါပဲအဲဒါလိုပဲမိမိတို့ကိုယ်ွယ်ပြီးတော့နေကြရတဲ့မြတ်ဆုံးဖြစ်တဲ့ဘုရားယရနာတရားယရနာသံဃာယရနာဆိုတဲ့ယရနာသုံးပါးရဲ့မွန်မြတ်ဖို့ထူးခြားဖို့ယရနာသုံးပါးကိုကိုယ်ွယ်သိကခြင်းဖြင့်အကျိုးများပုံတွေကို နားလည်ထားဖို့ရာအများကြီးလိုပါတယ်အဲဒီလိုလိုတဲ့အတွက်ရှင်ဓမ္မရဇကဟောဒီအမြတ်ဆုံးသုံးစုဆိုတဲ့ယရနာသုံးပါးအကြောင်းတွေကိုအများနားလည်နိုင်တဲ့စကားနဲ့ဟောကြားပြီးတော့သွားပါတယ်မတ္တမသားဘွယ်ကောင်းပါတယ်အဲဒီဟောကြားသွားတဲ့တရားတွေထဲမှာ

အတိုးကျုပ်ကလေးထပြီးတော့ဘုန်းကြီးကလည်းနည်းနည်းလေးပေါ်ပြအောင်မယ်ဒီအများဆုံးသုံးစုတရားတွေပါတဲ့ဂုဏ်တွေကတော့အများကြီးပဲအဲ့ဒါတွေတော့ပြန်ပြောနေလို့ရှိရင်ခုလိုချိန်တိုလေးမှမပြည့်နိုင်ဘူးအဲ့ဒီတော့နည်းနည်းလေးပြန်ပြီးတော့ပေါ်ရတရားဂုဏ်တော်၉ပါးတဲ့ကလွယ်တဲ့ဂုဏ်တော်ကလေးပဲပေါ်ပြပါမယ်လွယ်တဲ့ဂုဏ်တော်ကလေးအရဟံဂုဏ်ဒါကကျေဥစွာသိသိပြလိုက်တဲ့ဂုဏ်ပါပဲ။ အရဟံဆိုတာဘာလဲဆိုလို့ရှိရင်လောဘဒေါသမောဟအစရှိသောကိလေသာအငြိအကျေးတွေမှာကင်းဝေးစင်ကြယ်စင်ကြယ်တော်မူသည်လို့အဓိပ္ပာယ်ရှိပါတယ်။ဘုန်းကြီးတို့တရားဓမ္မတို့ကိုယ်ွယ်ပြီးတော့နေကြတဲ့ဘောဓမမြတ်စွာဘုရားဆိုတာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလကလောကမှာပွင့်ထွန်းပေါ်ပေါက်ခဲ့ပါတယ်။အဲဒီပွင့်ထွန်းပေါ်ပေါက်ခဲ့တော်မူတဲ့မြတ်စွာဘုရားမှာ အရဟံဂုဏ်နဲ့ပြည့်စုံတယ်လောဘကင်းတော်မူတယ်ဒေါသကင်းတော်မူတယ်မောဟကင်းတော်မူတယ်ကိလေသာညစ်ကြေးတွေမှကင်းတော်မူတယ်လောကမှာသတ္တဝါတွေဟာလူချင်းစရာနှိမ့်တဲ့စရာအာယုန်နဲ့တွေ့ရင် လူချင်းညာသမြဲပဲယွန်စရာမုန်းစရာဆက်ဆုပ်စရာတွေနဲ့တွေ့ကြလို့ရှိရင်လည်းယုံမုန်းဆက်ဆုပ်မှုဖြစ်စမြဲပဲမြတ်စွာဘုရားမှာ ဘယ်လိုလိုချင်စရာနှိမ့်သက်စရာကောင်းတဲ့အာယုန်နဲ့တွေ့စေကမှုလိုချင်နှိမ့်သက်မှုမဖြစ်ဘူးဘယ်လိုမုန်းစရာစိတ်ဆိုးစရာကောင်းတဲ့အာယုန်နဲ့တွေ့ရင်ပဲလို့မုန်းခြင်းစိတ်ဆိုးခြင်းယုံချခြင်းဆက်ဆုပ်ခြင်းမဖြစ်ဘူးอืมသမဏကိုညီညွတ်စရာကောင်းပါလေအဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မတို့ကိုယ်ွယ်ပြီးတော့နေတဲ့လွန်ငယ်သောနှစ်ပေါင်း2500ကျော်ကာလကလောကမှာပွင့်ထွန်းသွားတော်မူတဲ့ အဲ့ဒီမြတ်စွာဘုရားရဲ့ဂုဏ်တော်ကိုအာယုပြုကြအောင်ဆိုရအောင်လားပြန်ပြီးတော့ဟိုရင်ကအဟောင်းလေးပြန်ပြီးနှွေးတာပေါ့လေလိုက်ဆိုရမယ်အရဟံလောဘဒေါသမောဟကင်းကြောင်းလောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတို့မှာကင်းဝေး သင်ကြတော်မူပေသောမြတ်စွာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလကဝင်ထွန်းပေါ်တော့ပပေါက်တော်မူခဲ့တဲ့တရားဒေသနာတော်တွေဟောတော်မူခဲ့တဲ့ဒီသာသနာတော်ကြီးကိုစပြီးဒီတော်တော်မူခဲ့တဲ့မြတ်စွာဘုရားကိုအာယုပြုပြီးတော့ဆိုရမယ်ရဟံသောဘာရောသာ မောဟအစရှိသောကိလေသာညစ်ကြေးတို့မှာကင်းဝေးသင်ကြတော်မူ၏သောမြတ်စွာဘုရားပတ္ထာဒေဝမနုဿာနံနတ်လူအပေါင်းတို့၏ဆရာကောင်းအစေ ရဇဟောသွားတော့မှလူမျိုးစုံကိုချွတ်တော်မူတယ်ဆိုတဲ့အခါမှာမျိုးစုံနေတာပါပဲအဲလူမျိုးတွေသုံးနေတာနုနုပုဂ္ဂိုလ်လည်းပါတယ်ကျမ်းကျမ်းပုဂ္ဂိုလ်လည်းပါတယ်လူတွေလည်းပါတယ်နတ်တွေလည်းပါတယ်မြမာတွေလည်းပါတယ်အဲ့ဒီအမျိုးစုံတွေကိုချွတ်တယ်ဆိုတာတရားမဟုတ်ဘူးအဲ့ဒီလူနတ်တို့ရဲ့မကောင်းကျိုးတွေမဖြစ်ရအောင် မကောင်းတဲ့အမှုတွေမှာတားမြစ်ပြီးတော့ဆုံးမတော်မူတယ်။ကောင်းကျိုးချမ်းသာတွေဖြစ်ရအောင်အဲကောင်းတဲ့အဆုံးမဩဝါဒတွေပေးတော်မူတယ်။အဲဒါဟာလူတွေနတ်တွေရဲ့အကောင်းဆုံးသောဆရာမြတ်ဖြစ်တော်မူတဲ့ကုံပဲ။သတ္ထဒေဝမနုဿာနာဒေဝမနုဿာနာနတ်လူအပေါင်းတို့ဤသတ္ထ အကောင်းဆုံးဆရာပဲအမြတ်ဆုံးဆရာပဲဆရာကောင်းစစ်ပဲဆရာဆိုတာဟာမကောင်းတဲ့အမှုအကျိုးမဲ့အမှုမှတားမြစ်ရတယ်။ကောင်းတဲ့အမှုအကျိုးကြည့်တဲ့အမှုကိုညွှန်ကြားရတယ်။အဲဒီဂုဏ်တွေနဲ့ပြည့်စုံတော်မူလမြတ်စွာဘုရားအပ္ပထာဒေဝမနုဿာနံဆိုတဲ့ဂုဏ်တော်ကြီးနဲ့ပြည့်စုံတော်မူပါရဲ့။ အဲဆိုတာသတ္ထာဒေဝမနုဿာနံနတ်လူပေါင်းတို့ဤတရားကောင်းစေဖြစ်တော်မူပေသောမြတ်စွာဘုရား သာဒေဝမနုဿာနံနတ်လူအပေါင်းတို့ဤဆရာကောင်းစေဖြစ်တော်မူပေသောမြတ်စွာဘုရားအဲမြတ်စွာဘုရားကုံလာတော့ဒီလောက်နဲ့တော်တော့ပြီးအချိန်ပြကြသွားမယ်တရားတော်ဂုံတွေမှာလည်းပဲမြတ်သုံးသုံးသူတရားထဲမှာဟောသွားတာဟာအမှန်ဆုံးလင်းပါတယ်သီလ

လူရင်းကိုထုတ်ကြည့်လိုက်မယ်ဆိုလို့ရှိရင်မတရားဖို့တရားနိဗ္ဗာန်တရားသုံးမျိုးပဲရှိပါတယ်မတရားဆိုတာကခွဲလိုက်လို့ရှိရင်၄ခုရှိတယ်ဖို့တရားကလည်းခွဲလိုက်လို့ရှိရင်၄ခုရှိတယ်နိဗ္ဗာန်တရားကတော့တစ်ခုပဲအဲတော့မ၄ပါးဖို့၄ပါးနိဗ္ဗာန်တရားဆိုတဲ့လောကုတ္တရာတရား၉ပါးနောက်ပြီးတော့ဒီလောကုတ္တရာတရား၉ပါးကိုရဖို့ရ မြတ်စွာဘုရားဟောထားတဲ့ဒေသနာတရားပရိယတရားလို့လည်းခေါ်တဲ့ဒေသနာတရားအလုံးပေါင်းတရားတော်ဆိုတာ10ပါးရှိတယ်။အခုတရားဓမ္မတို့တရဏုဆောက်တည်တဲ့အခါကာလကြရင်ဓမ္မံတရဏံကိစ္ဆာမိတရားတော်ကိုကိုယ်ကိုယ်ရာဟုသိကပါ၏ဆိုတာဟာအဲဒီမဲ့လေးပါးတရားကိုလေးပါးတရားနိဗ္ဗာန်တရားမဲ့လေးပါးကိုလေးပါးနိဗ္ဗာန်တရားကိုရာခြင်းအကြောင်းဖြစ်တဲ့

မြတ်ဆုံးသုံးစုထဲမှာတော်တော်ကိုစုံလင်ပါတယ်အဲဒါတွေပေါ်ပြပြီးသွားပါပြီအဲဒီတရားတော်တွေဟာဂုဏ်တော်6ပါးနဲ့ပြည့်စုံတယ်ဒီဂုဏ်တော်6ပါးထဲမှာပန္ဒိဋ္ဌိကဂုဏ်နဲ့အများနာလည်းတဲ့ဂုဏ်ဘုရားနဲ့သာတရားဟောကြားတော်မူတဲ့တရားတော်ဟာပန္ဒိဋ္ဌိကကိုယ်တိုင်မျက်မှောက်တွေ့နိုင်တဲ့တရားသေပြီးမှနောက်ခါကာလကြမှာ ရမယ်အကျိုးရှိတဲ့တရားမဟုတ်ဘူးအဲသေးပြီးမှဒီတရားကအကျိုးဖြစ်မယ်ဆိုလို့ရှိရင်အဲ့ဒါကသိမသေးကြဘူးဟုတ်ချင်မှလည်းဟုတ်မယ်မဟုတ်လည်းဘယ်နဲ့မှမတတ်နိုင်တော့ဘူးမြတ်စွာဘုရားဟောတော်မူတဲ့တရားကတော့မျက်မှောက်တင်ပဲကိုယ်တိုင်တွေ့ရတယ်မြတ်စွာဘုရားတွေ့ပြီးတဲ့တရားကိုတတိပါဝကတွေတွေ့ရတယ် အဲဆရာတွေ့တဲ့တရားတကြီးတွေ့ရတယ်အာဒီတရားကတော့ဘုရားသာသိတယ်တို့မသိနိုင်ဘူးဒီလိုမဟုတ်ဘူးဆိုတာတကယ်ကျင့်လို့ရှိရင်ဒီသီလသမာဓိပညာကျင့်နေတကယ်ကျင့်လို့ရှိရင်ရတဲ့ရလိုက်တဲ့တရားတွေကိုယ်တိုင်မျက်မှောက်တွေ့နိုင်တဲ့တရားတဲ့အမသားကိုအားကိုးလောက်တဲ့တရားပါပဲဒါကြောင့်တန်ဋိတိကိုကျင့်ကြံအာထုကမုစ္ဆာကိုယ်တိုင်တွေ့မြင်နိုင်သောတရားတော်မြတ်ပါပေ၏ကိုယ်တိုင်ကျင့်ရင်ကိုယ်တိုင်တွေ့နိုင်တယ်အမှန်ကောင်းပါလေ သီလအကျင့်ကျင့်ရင်သီလနဲ့ဆိုင်တဲ့အကျိုးတွေမျက်မှောက်တင်ကြတယ်သမာဓိအကျင့်ကျင့်ရင်သမာဓိနဲ့ဆိုင်တဲ့အကျိုးတရားတွေမျက်မှောက်တင်မဲ့တွေ့ရတယ်ပညာအကျင့်ကျင့်လို့ရှိရင်ပညာနဲ့ဆိုင်တဲ့အကျိုးတွေမျက်မှောက်တွေ့ရတယ်မြတ်စွာဘုရားဘာတွေဟောထားလဲယုတ်တရားနာတရားနှစ်ပါးရှိတယ်လို့ဟောထားတယ်အဲဒီယုတ်နာနှစ်ပါးတွေလက္ခဏာမစဲဖြစ်ပြတယ်လို့မမြဲဘူးလို့ဟောထားတယ် ပြမှုပြမှုကအမြဲနေစေနေလို့ဆင်းရဲတွေကြီးတယ်လို့ဟောထားတယ်။သူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားများပဲဒီထဲမှာပုဂ္ဂိုလ်သတ္တဝါမရှိဘူးလို့ဟောထားတယ်။အဲဒီဟောထားတဲ့တရားတွေဟာတရားကျင့်သုံးအားထုတ်တဲ့ပုဂ္ဂိုလ်ကိုယ်တိုင်တွင်းနိုင်တယ်။မြတ်စွာဘုရားဟောလို့သာယုံရတာမဟုတ်ဘူး။ဉာဏ်ဆရာတွေရေးထားလို့သာယုံရတာမဟုတ်ဘူး။ဇာသမားတွေဟောလို့သာအာနာလို့ယုံရတာမဟုတ်ဘူး။

သနိဋ္ဌိကောသစ္စာအထုကမုဋ္ဌကိုယ်တိုင်တွေ့မြင်နိုင်သောဘုရားတော်မြတ်ပါပေတကားသနိဋ္ဌိကောသစ္စာအထုကမုဋ္ဌကိုယ်တိုင်တွေ့မြင်နိုင်သောဘုရားတော်မြတ်ပါပေတကား တရားကုံကတော့ဘယ်တော့တော်ပါပြီသံဃာကုံသံဃာကုံဆိုတာပုပ္ပတိပါဏအစရှိသောကိုးပါးသောဂုဏတော်နဲ့ပြည့်စုံတော်မူသည်သံဃာဆိုတာဟာမြတ်စွာဘုရားရဲ့တတိသားတွေအကုန်လုံးကိုသံဃာလို့ခေါ်ပါတယ်ကိုရောတပါးလည်းကိုသံဃာလို့မဆိုလိုဘူးနှစ်ပါးလောက်ကိုသံဃာလို့မဆိုလိုဘူးဆယ်ပါးကိုသံဃာလို့မဆိုလိုဘူးမြတ်စွာဘုရားရဲ့ဆုံးမဩဝါဒကိုယိုသေးစွာလိုက်နာပြီးကျင့်နေတဲ့ ပုဂ္ဂိုလ်အပေါင်းတွေကိုသံဃာလို့ခေါ်ပါတယ်အစ်အပြင်ဆိုလို့ရှိရင်မဲလေးပါး၌တည်တဲ့ပုဂ္ဂိုလ်အပေါင်းဖိုလေးပါး၌တည်တဲ့ပုဂ္ဂိုလ်အပေါင်းမဲဖို၌တည်တဲ့ပုဂ္ဂိုလ်အပေါင်းကိုသံဃာလို့ခေါ်ပါတယ်အဲဒီမဲဖိုရောက်အောင်လို့ကျင့်ပြီးတော့နေတဲ့ကလျာဏပုရုဇဉ်ပုဂ္ဂိုလ်တွေလည်းဒီထဲမှာပါဝင်ပြီးသွားပါတယ်အဲဒါကြောင့်မြတ်စွာဘုရားဤတတိသား

ဗုဒ္ဓဘာနာဆိုတာဘာလို့လဲကောင်းစွာကျင့်တယ်လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကိလေသာကင်းအောင်လို့သီလအကျင့်သမာဓိအကျင့်ပညာအကျင့်တွေကောင်းစွာကျင့်တယ်ကောင်းစွာကျင့်ရင်သာဘာသုတ်တိဘာနာဂုံနဲ့ပြည့်စုံတာပဲသံဃာဂုံနဲ့ပြည့်စုံနေတာပဲဒီကုပူဇော်လိုက်အယုဒေပြုလိုက်တာပဲအဲဒါကြောင့်အဲ့ဒီသံဃာဂုံလေးလည်းဆိုကြအောင်သုတ်တိဘာနောလောဘဒေါသ ပြန်တတ်သောသံဃာတော်မြတ်ပါပေတကားသုပတိပန္နောဘောဝရောသာမောဟကင်းညံကောင်းမွန်စွာပြည့်ကြံတတ်သောသံဃာတော်မြတ်ပါပေတကားအဲဒီသုပတိပန္နဂုံနဲ့ပြည့်စုံလို့ရှိရင်ဒါ သံဃာစီရင်ဝင်တာပဲသံဃာအဖြစ်နဲ့ပူဇော်လိုက်တဲ့ဂုဏ်တွေပြည့်စုံနေတာပဲဒါကြောင့်သာသနာဝန်ထမ်းဖြစ်တဲ့ပုဂ္ဂိုလ်တွေဟာလည်းအဲ့ဒီသုပတိပါဏဂုဏ်နဲ့ပြည့်စုံအောင်လို့ပြင့်မှုအရေးကြီးပါတယ်အဲ့ဒါခုနကဒီအမြတ်ဆုံးသုံးစုတရားတွေကဘာငါအကြောင်းထဲမှာအထူးမိန်အထူးမိန်ကြားကျဲဆိုတဲ့အပိုင်းထဲမှာသုဒ္ဓိဘာနာဂုံနဲ့ပြည့်စုံအောင်ကျင့်ဖို့ရတယ် အများကြီးပါသွားပါတယ်အများကြီးပဲတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအများကြီးကိုပါသွားတယ်ဒီထဲမှာအဲဒီထဲမှာအတော်ကြုံအားဖြင့်ဆိုလို့ရှိရင်ဗရာတရားလေးတစ်ခုပြည့်စုံလာပြီပင်လည်းအရေးကြီးပါတယ်ဗရာတရားဆိုတာယုံကြည်မှုပဲဒီဝိနိသိက္ခာဗုဒ္ဓရာမြတ်စွာဘုရားပြညာထားတယ်ဒါဟာပြညာသင်လို့ပြညာထားပဲဒီသိက္ခာဗုဒ္ဓရှင်သောအဖြစ် ကောင်းကျိုးတွေရနိုင်တယ်မကျင့်လို့ကျင့်ဖြစ်ရင်မကောင်းကျိုးတွေရနိုင်တယ်ဒါကြောင့်မြတ်စွာဘုရားမိဘများဟာမိမိတို့သားလေးကိုအကျိုးမဲ့မဖြစ်အောင်လို့သုံးသင်ဆုံးမတဲ့ခဲလို့မြတ်စွာဘုရားလည်းပဲဒီသိက္ခာပုဒ်တွေကြီးညတ်သင်လို့ကြီးညတ်ခဲ့တယ်ဒီသိက္ခာပုဒ်တွေဟာရိုးသေးသေးကြည့်ရမယ်ကျင့်နေကျင့်လိုက်တယ်ဆိုလို့ဆိုပြီးတော့ယုံကြည်တဲ့သရာတရားလေးရှိဖို့ရည်ကြီးတယ် အဲဒီယုံကြည်တဲ့သရာတရားကလေးရှိနေလို့ရှိရင်ဒီသိက္ခာပုဒ်တွေလုံးလုံးချုံချုံကျင့်တာပဲအဲမယုံဘူးဆိုလို့ရှိရင်မကျင့်တော့ဘူးဘာနဲ့တူတယ်ဆိုရင်နေမကောင်းထိုင်မသာရှိတဲ့ပုဂ္ဂိုလ်ကိုဆရာသိဆရာတွေကဗမာဆရာပဲဖြစ်ဖြစ်ဆရာဝန်ပဲဖြစ်ဖြစ်ညွှန်ကြားထားတယ်အဲဒီစာမစားနဲ့ဒီစာစားလို့ရှိရင်ဖြင့်မသိမတော်ဘူးညွှန်ကြားတာ အဲယုံကြည်တဲ့ပုဂ္ဂိုလ်တွေကဆရာညွှန်ကြားတဲ့အတိုင်းမစားဘူးယောဂပြောက်တယ်အဲမယုံတဲ့ပုဂ္ဂိုလ်တွေကရှိတယ်ဟုတ်ခြင်းမဟုတ်မှာပါဒါစားလည်းဘာမှဖြစ်ပါဘူးဆိုပြီးသွားစားအဲ့ဒါယောဂဖြစ်တာပဲအဲ့ဒါလိုပဲသရတရားလေးတစ်ခုရှိနေတယ်ဆိုလို့ရှိရင်သီလသေခါဘုဒ္ဓလည်းလုံခြုံတယ်သမာဓိကျင့်တွေကိုလည်းပြည့်ပြည့်စုံစုံကျင့်နိုင်တယ်ပညာကျင့်တွေကိုလည်းပဲပြည့်စုံစုံကျင့်နိုင်တယ်ဘာကြောင့်လဲယုံကြည်တာကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေကမကျင့်ဘူး ဟောသီလလားမဟုတ်ဘူးသမာဓိပညာချင်းဘာဝနာချင်းတွေလည်းမယုံလို့ရှိရင်မကျင်ဘူးယုံမှပဲကျင့်တယ်အခုလောကမှာသာသနာတော်မှာသီလသမာဓိပညာကျင့်နေကျင့်နေတာယုံကြည်တဲ့ဗရာပြအရင်ခံပြီးကျင့်နေတာအဲဒီတော့ဘုန်းကအပရိဟာနိယတရားတွေပါပါတယ်မယုံမဆုံးမဆုံးယုံကြည်တရားတွေမှာပါတယ်ဗရာနဲ့ပြည့်စုံနေတဲ့ညကာလပါလုံးနဲ့ သာသနာတော်ဟာမဆုံးရုပ်ဘူးတဲ့သာသနာပင်ပုဂ္ဂိုလ်တွေဟာဒီတရားတရားသာအပြည့်စုံရှိနေမယ်ဆိုရင်သီလသိက္ခာတွေလည်းပြည့်စုံကျင့်နေကြမှာပဲသမာဓိပညာတွေလည်းပြည့်စုံကျင့်နေကြမှာဘယ်မှာဆုံးရုပ်ကြရှိမလဲမဆုံးရုပ်ဘူးဟောနောက်တစ်ခုကသီရိဥဒ္ဒပတရားတဲ့သီရိဆိုတာမကောင်းမှုမှကျက်တယ်ဥဒ္ဒပဆိုတာမကောင်းမှုမှလန့်တယ်ဒါလေးနှစ်ခုကလည်းရေးကြည့်ပါလေ မကောင်းမှုအကုသိုလ်မှရှက်နေတဲ့ပုဂ္ဂိုလ်ဟာမကောင်းမှုမပြုတ်ဘူးမပြုတ်ရဲဘူး။ဘာနဲ့တူတယ်လဲဆိုလို့ရှိရင်မိမိကိုယ်ရေမိုးချိုးလို့တန်ရှင်းစင်ကြဲနေပြီ။နသားတွေဘာတွေလဲလိမ့်ထားပြီးပြီ။ဝယ်နေပွဲတိုင်းသွားဖို့ရဝတ်စားတွေလည်းပဲသစ်သစ်လွန်လွန်နဲ့အဲဝတ်ဆင်ထားပြီးပြီဒီလိုချိန်ခါကာလမှာအညစ်အကြေးလူမှမစိုးရင်ကြပြီဘူးလားစိုးရင်လေဒီချိန်ခါကာလအညစ်အကြေးနာမသွားခြင်းမှုမကိုင်းခြင်းမှု မထိကျင်ဘူးအဲဒီလိုသိကျဲနေတဲ့အခါကလည်းအငြိအကျင်းများလူမှစိုးရင်ပြီးတဲ့ခဲလို့ရွှေချပြီးတဲ့ခဲလို့မကောင်းမှု အကုသိုလ်တွေမှကျက်နေလို့ရှိရင်တဲ့ဒီပုဂ္ဂိုလ်ကမကောင်းတဲ့အကုသိုလ်တရားတွေဘာမှမလုပ်ဘူးအမှန်အစင်ကျဲနေတယ်အဲကိုယ်နဲ့လည်းမလုပ်ဘူးနှုတ်နဲ့လည်းမပြောဘူး sa adjiụm sdha di arole maka ụmụaolobi na jụsdiladmanya dghaeko ụdaarị na d zroi ye na bido ịma cela idegala maka ụmụ agolobi majina erihere ụdaba dị ya na ebe a na edị zorozi ya elere သီလသမာဓိပညာတွေကောင်းပြည့်စုံတာကျင့်ပြီးတော့သာသနာကြီးကမစိုးရုံနိုင်ဘူးတဲ့ဒီပြင်တရားတွေလည်းခုနကအများကြီးပါပဲပြောသွားတာအဲ့ဒါတွေဟာသာသနာဝင်ပုဂ္ဂိုလ်တွေဟာအထူးနှလုံးသွင်းပြီးကြတာကျင့်စရာတွေပါပဲဒါကြောင့်ဒီအများဆုံးသုံးစုတရားတော်ဟာဘုရားသာသနာဝင်ပုဂ္ဂိုလ်တွေသိတဲ့သိတတ်တဲ့ဘုရားတရားသံဃာအကြောင်းတွေရောအဲမိမိတို့ကျင့်သင်ကျင့်တတ်တဲ့

ဒီကုန်းကျုပ်တရားသိမ့်မှတော်တော့မယ်အဲဒါကြောင့်ဒီကနေ့မြတ်ဆုံးသုံးစုတရားတူတူလေးနဲ့ဒီကုန်းချုပ်ပြီးတော့ဘုန်းကြီးကသိမ့်မှတော့မယ်စာအုပ်ကတော့ကိုဒီကျမ်းစာအုပ်ကစောစောကလေးကအဲကျမ်းရေးပုဂ္ဂိုလ်ကဘုန်းကြီးကိုလှူထားပါတယ် ုန်းကြီးလူပြီးတော့ဒီကျမ်းကိုစာအုပ်ဖြစ်ရအောင်လို့ဆောင်ရွက်ဖို့ရကတော့ဥတင်အမှုရှိတဲ့ကပိယကာရကအချင်းနဲ့တကာသုံးဦးအဲဒါကိုလွှဲအပ်ပြီးတော့ထားပါတယ်အဲဒါစာအုပ်အဖြစ်ရိုင်းနေပြီးတကာလားထုတ်ဝေတော့ရရှိလာတဲ့ဝိတုကျင်းငွေတွေလည်းပဲ အဲ့ဒါလေးတွေကိုဘယ်လိုနေရာသုံးမလဲဆိုလို့ရှိရင်ပฏิပတ်တိသာသနာပြုရေးနဲ့အသုံးပြုရာရည်ရွယ်ချက်ရှိပါတယ်ပฏิပတ်တိသာသနာပြုရေးနဲ့တင့်တော်တဲ့နေရာမှာညွှန်ဘုန်းကြီးကညွှန်ကြားတဲ့အတိုင်းသုံးဖို့ပုဂ္ဂလိကအနေနဲ့တော့ဘယ်သူဘယ်သူမှသုံးဖို့ဒီထဲမှာမရှိပါဘူးအဲဒီပฏิပတ်တိသာသနာရေးနဲ့စပြီးတကားလားသုံးပြီးသွားမယ်လို့ဒီလိုရည်ရွယ်ချက်ရှိပါတယ်

အပမာရေနာသဗ္ဗရေတာဒါမြတ်စွာဘုရားတရားဟောပြီးအဆုံးမှာဩဝါဒပေးတယ်နံကောင်းတယ်လို့အပမာရေနာသဗ္ဗရေတာသဗ္ဗူရိတာတရားနာပရိသတ်ပေါင်းသူတော်ကောင်းတို့တုံမေပင်တို့သည်အပမာရေနာမမေသောတတိတရားဖြင့်သဗ္ဗရေတာပြည့်စုံပြည့်စည်အောင် အထောက်ကြပါကုန်လော့ အဘမာရေနာမမေ့သောသတိတရားဖြင့်သဗ္ဗရေထာဗီလသမာရိပညာရိဟူသောကိုချင်းသိက္ခာ၃ပါးကိုပြည့်စည်ပြည့်စုံအထောက်ကြပါကုန်လော့အဘရေထာသီလသမารိပညာရိဟုသော ကိုจิตသိက္ခာသုံးပါးကိုရည်စည်ပြည့်စုံအထုတ်သောအခြင်းသင်္ခါသိငြိမ်းရာဖြစ်သော နိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြစွာဆက်ရောက်၍ မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းမြန်ဆုံးသုံးသူတရားပွဲအပြီးပတ်ပါပြီခင်ဗျာဝမ်းမြောက်ရှင်ဝမ်းစွာနဲ့ တရားတော်များကိုနှလုံးသွင်းပြီးပြန်ကြပါခင်ဗျာအရင်တို့သောမောစာပြန်နိုင်ရဖို့ဖြစ်ပါ